1348ခုတပေါင်းလဆန်းတရေခရစ်1986မလ7အင်္ဂါနေ့မဟာယံကုန်လိုင်မြို့နယ်7ရပ်ွက်ယောဂီကျောင်းလမ်းသမိုင်းကောလိပ်စာတိုက်လိုင်မာစီဝိပဿနာကျောင်းတိုက်အတွင်း သာသနာမအောင်ဓမ္မယုံမှာမွန်လွယ်နှစ်နာရီနေ့စဉ်ဟောနေကြမဟာသတိပဋ္ဌာန်ဝိပဿနာတရားပွဲစဉ်ဒီနေ့အလမခင်နိဗ္ဗာန်ဝင်တရားတော်ဟောမယ်လို့အလခင်မဲ့နေရင်နိဗ္ဗာန်မဝင်ပဲဆင်းရဲတွင်နေမယ်လို့ဒါ ဘယ်ပြန်အဓိပ္ပာယ်နားလည်နိုင်အောင်လို့အလမခင်နိဗ္ဗာန်ဝင်တရားတော်အမည်ပေးထားတယ်ဗုဒ္ဓမြတ်စွာဘုရားလက်ထက်တော်ကာလရာဇကြိုးဆိုတဲ့ပြည်ကြီးကိုသီထိခရိုင်နိုင်ငံနဲ့တကွာအုပ်ချုပ်မင်းလောက်တာကဗိမိသာရရှင်ဘုရင်အရက်ထဲမှာတော့ ပိန်မသားရပိန်မသားရနဲ့ပြောကြတာပဲဗေဒနာအတန်တို့ကတော့ဗိမ္မိတာရအဲဒီဗိမ္မိတာရမင်းဟာဗုဒ္ဓမြတ်စွာဘုရားနဲ့ပထမဆုံးတွေ့ရတယ်ဗုဒ္ဓမြတ်စွာဘုရားတဝါကြော့မိဂရာဝန်ကနေ ဝါကြတော့ဒေသစာကြီးအသီးကြီးကြွကြတာအဲပြာတို့လမှာရာဇကြိုရောက်ရာဇကြိုပြည့်ရှင်ဘယင်မင်းလျာမြတ်စွာဘုရားတရားနာခဏရှုမှအာထုတ်မင်းပရိဒပုံနာပရိဒတထေပရိဒတကြွယ်ပရိဒပရိဒများစွာနဲ့သောတာပတ္တိမဉ္ဇဉ်ဘုံဉဏ်ရပြီသောတာပန်ဖြစ်တင်းဖြစ်ဗုဒ္ဓဘာသာဝင်တွေပေါ့ အဲဒီခါမိမိသေမန်ဆိုင်ပြောထားတဲ့ဝေလူဝနာဆိုတဲ့ဝေလူဟောဥယင်တော်ကြီးကိုတူမြတ်စွာဘုရားနဲ့တန်ဃာတော်လက်ခံအဲဒီဝေလူဝန်ကျောင်းတော်မှာဗုဒ္ဓမြတ်စွာဘုရားတရင်သုံးစံပြောနေတော်မူတဲ့အချိန်ဗိမိနာရမင်းရမှာအချောဆုံးအလှဆုံးမိဖုရားတူ ခေမာခေမာဒေဝီခေမာဒေဝီမိဖုရားဟာအလှပြင်မှုရဲ့ပဲအချိန်ကုန်နေဘုရားသွားဖို့တရားနာဖို့တရားအားထုတ်ဖို့လုံးဝစိတ်မဝင်စားရှာဘူးတဲ့ဗိမိနာရရှင်မင်းဆိုတာ သောတာပန်အရိယာဘုရားတကာအကြောင်းတကာဆိုတော့သူ့ဇနီးအကျော်အလားဘုရားပဲတရားပဲဘာသာရေးပဲမှာသိဝင်စားစေခြင်းနဲ့မြတ်စွာဘုရားစီနေစဉ်အဖို့မျောရောက်တရားနာကုသိုလ်ရေပွားစေခြင်းနဲ့ဒါရီသူ့ဆန္ဒအတိုင်းမပြေဝဘူးအတင်းအာရမကလည်းမပြောရဲ့ အနည်းအာရမမပြောရတော့မိဖုရားခေမှာဘုရားတရားတန်ခါပဲပါလာအောင်ငါဘယ်လိုနည်းနဲ့စည်းရုံးရပါမလဲအဲဒီလိုစဉ်းစားတယ်စဉ်းစားရင်စဉ်းစားရင်နဲ့အကြံပေါ်တယ်အကြံပေါ်တဲ့အတိုင်းအကျော်အမော်ကဗျာကြီးဆရာနဲ့ အကျော်အမော့အတိအဆိုကျော်တွေကိုခေါ်ပြီးငါမိဘုရားကြီးခင်မှာဝေလူဝဥယင်တော်သွားခြင်းတဲ့စိတ်ပေါ်အောင်ပင်တို့ကတခြင်းရေးရမယ်ပင်တို့ကဆိုရတည်ရမယ်လို့အမိန့်ထုတ် ။ဗျာဆရာသချင်းဆရာတွေကလည်းဝေလူဝံဥယင်တော်ตาရဘုတ်ပျော်တရားကောင်းဘုတ်ဖွဲ့အတီးကျော်အဆိုကျော်တွေကလည်းဒီမေဘုရားခင်မရဲ့မဝေးကွာလာတဲ့နာရကြအရက်ကဆိုတာတီးတာမေဘုရားခင်မကြားရတော့ဥယင်သွားခြင်းတဲ့စိတ်တွေပေါ်လာတယ် ဒါဖြင့်ဗုဒ္ဓမြတ်စွာဘုရားကအလှအချောမကောင်းပြောတတ်တယ်ဆိုတဲ့တရင်ကြားရတော့ဘုရားနဲ့မတွေ့မဲ့အချိန်မှသွားမှာအချိန်ရွေးလိုက်သေးဗုဒ္ဓမြတ်စွာဘုရားကမနဲ့အချိန်ခါဆုံးခံကြွတယ်ဗုဒ္ဓမြတ်စွာဘုရားမရှိတဲ့အချိန်ငါသွားမယ်လို့ဆုံးဖြတ်ပြီးအခြေရန်ပေါင်းများစွာဗိမိသာရမင်းတရား မဟာရသရဲ့အမိတ်အယူပြီးဝေလူဝန်ကြောင်းတော်ကြီးသွားတယ်ဗုဒ္ဓမြတ်စွာဘုရားကကြိုတင်မျှော်မြင်ပြီးတော့ဗုဒ္ဓမြတ်စွာဘုရားတော်မြည်ဒီဒီနေ့ဘယ်မတ္တဝါတွေကိုငါဘယ်ပုံဆင်းရဲလွတ်မြောက်ချမ်းသာရအောင်ကူညီရမလဲဆိုတာအမြဲတမ်းသုံးသပ်လေ့လာစီစစ်တယ် အဲဒါကြောင့်မလို့ဒီနေ့မိဖုရားခင်မှာဝေလို့ဥယင်လာမယ်ငါဆုံးမမကြွဘူးဗုဒ္ဓမြတ်စွာဘုရားကြောင်းတော်မှာသရင်သုံးနေတော်မူတဲ့ဘုရားမရှိဘူးထင်လို့မိဖုရားခင်မှာဝေလို့ဥယင်ကြီးလာလျှောက်လှဲ့ပတ်ကြည့်ရောစရာကောင်းလိုက်တာတာဖွဲ့တာနဲ့တော့တာဖွဲ့တာကနဲတောင်နဲသေးတယ်အပင် ကြည်စီရင်ဝဲကောင်းတဲ့အပင်ပန်းမျိုးစုံအရွယ်ပန်းမျိုးစုံအပွင့်ပန်းမျိုးစုံဗုဒ္ဓမြတ်စွာဘုရားနဲ့ရန်တော်ရှင်မြတ်တွေနေတိုင်းစရာကြောင်းသင်္ဟန်းလေးတွေအသွဲသွဲတန်းစာဆင်လိုက်တော့တန်းရကြကလေးတွေတသွင်သွင်းနဲ့အင်မတန်စိတ်ကြီးရှင်စရာကောင်းတာပဲအဲဒီလိုတွေးပြီးဟောမြားဒီကြည့်အပြေးတပြေးချင်းရှောက်လှဲ့ အဲ့ဒီအချိန်ရှင်မင်းအမိန်တော်ရောက်လာပြန်တဲ့ဝေလူဝန်ဥယျာဉ်တော်ရောက်ပါရဲ့ကနဲ့မြတ်စွာဘုရားစီမရောက်ခဲပြန်မလာရနင်းမိန်တော်ဆိုတော့အဲ့ဒီမှာ အခက်ပေါ်တာပဲနေမြတ်စွာဘုရားသုံးငံကြွနေတဲ့အချိန်ကျောင်းတော်မှာမရှိတဲ့အခါမှာငါရွေးလာတာမြတ်စွာဘုရားရှိနေလို့များလား အထေရန်နဲ့မင်းမြတ်တော်မြတ်စွာဘုရားကန္နကိုကြီးကျောင်းတော်ကြီးအတွင်းမှရောင်ရည်တော်၆သွဲကွန်မျိုးပြီးတော့တရင်သုံးရှိနေတော်မူတယ်မိမိအာနာဆိုတာမလွန်စားနိုင်ဘူးအဲဒါကြောင့်သွားရတယ်မြတ်စွာဘုရားအနည်းရောက်တော့ဒီနေ့ဆိုရဖဏကျော်လက်အုပ်ရှိပြီးရော်ရော်သေးသေးနဲ့ရှိတော်ကိုဝင်ခါကမြတ်စွာဘုရားစီမျက်စိ မျောပြီးကြည့်လိုက်မိတာရှိသေးမြတ်စွာဘုရားကိုသေသေးချာချာစူးစူးဆိုင်ဆိုင်ဖိုးမျောလိုက်မိခြင်းမရှိဘူးမြတ်စွာဘုရားရဲ့အနိပါမရောမြင်းနုနဲ့ဆက်ချောင်းနဲ့အရွယ်လလန်ပါပါချောချောမောမော အမျိုးသမီးငယ်တွေကမြတ်စွာဘုရားကိုရက်ခနေတယ်ဗုဒ္ဓမြတ်စွာဘုရားတကောတော်နဲ့ဖန်ဆင်းပြထားတာအဲဒီအမျိုးသမီးကလေးကြည့်လိုက် သူ့ကိုယ်ကိုကြည့်လိုက်ခေမမီဗျာအမလေးလှလိုက်တာလှလိုက်တာမြတ်စွာဘုရားစီကိုသိမ့်မရောက်နိုင်သေးဘူးမြတ်စွာဘုရားအနည်းကသောကြောင့်လှလာမိမငယ်စီကိုခေမမီဗျာရဲ့စိတ်ရောက်နေတဲ့အစာလုံးကငါ့ကိုငါလှတယ်လို့ထင်တာသူနဲ့ငါနိုင်ရှင်လိုက်တော့ငါအလှဘာမှပြောစရာမရှိတော့ပါလား ငါလာတာအလကားပဲဒီသူမကလေးတာရကမှာတကယ်အထပါကလားနင်းကြည်ဘုရားအနာရောက်လို့ထိုင်မဲ့တာထိုင်လိုက်ရတယ်အာရဟံတရမြတ်စွာဘုရားကုံတော်ကြီးအာယုံပြုပြီးသိအိဘုံတော်ရှင်မြတ်စွာဘုရားသခင်ကိုတောင်းမှရည်ရည်လင်းလင်းဖူမြင်တဲ့စိတ်တွေမပေါ်သေးဘူးဘဂဝါသူရကနဲ့မတူ ဤသူလုံးလာဝိရိယဂုံအင်ပြည့်စုံလင်သောပြယတ္တဘုံတော်ရှင်ဘုရားတကယ်ကိုကြည်ညိုမြန်တော့ရှိခေါ်ပါ၏ဗုဒ္ဓမြတ်စွာဘုရားသူများအတွက်ပရဟိတကိစ္စတွေမှာဝိရိယကြည်ကြည်မာမာနဲ့အင်မတန်ကြိုးစားတာအဲဒီဘုရားနာဘုံတော်ရှင်မြတ်စွာဘုရားသခင်မှာ ဘဂဝါဖိုးမြမဝအလကုံအင်ပြည့်စုံလင်သောတိရိဘုံတော်ရှင်ဘုရားသခင်ကိုကြည်ညိုမြတ်လို့ရှိခိုးပါ၏ဘုရားတိရိဘုံတော်ကိုဆိုတာမြင်ရဖိုးမြော်ရသူရဲ့စိတ်နှလုံးကိုရှင်ပြုံးကြည်မြတ်ဖိုးမဝနိုင်အောင်တပ်ပေလပတဲ့ဂုံတဲ့အဲဒီတိရိဘုံတော်ဂုံစီတောင်ခေမံမိဖုရားရဲ့စိတ်ဟာမရောက်ရှာဘူးသူကိုယ်တိုင်ကအလှကြိုင်နေတာကို အဲ့ဒါနဲ့လှတဲ့မင်းကလေးကြည့်ပြီးစိတ်ထဲကလည်းလှလိုက်တာလှလိုက်တာအဲ့ဒီမှာမြတ်စွာဘုရားကဆက်ချောင်းနဲ့အရွယ်ကတစ်ဆင့်တစ်ဆင့်ဆက်9နှစ်ဆက်8နှစ်ဆက်9နှစ်20 21နှစ်အရွယ်ရင့်ရင့်ရင့်သွားတဲ့ပုံကိုပြောင်းလဲပြောင်းလဲပြီးဖန်ဆင်းတော်မူပေးတဲ့ပြီးတော့မှ အိမ်တော်ကြအရွယ်ကလေးတယောက်အမိအရွယ်နှစ်ယောက်အမိအရွယ်အဆင့်ဆင့်ဟိုရင်နဲ့ပေါင်းဆံဖြူသွားကျွေပါရဲ့နားရဲ့တွန့်လိုက်ခါကိုင်းနားထိုင်နာယီရှာယီမြက်ကြီး မထိန်နိုင်မသိမ့်နိုင်တဲ့အခြေအနေပြောင်းလဲပြီးတော့ကဖန်ဆင်းပြတယ်ရုပ်ပြထုံးမာတာအဲနောက်တော့ မကြမ်းမမှန်ယောဂဝေဒနာနှိမ့်တဲ့ခံရတဲ့လူနာကြီးပုံအဲနောက်တော့သေသေပြီးတဲ့ဖူရောင်ဖူရောင်ပြီးတဲ့အခါကျတော့ပြေးကြီးတွေထဲပြီးညိုလို့ကွက်လို့အဲဒီကနေပြီးတော့ပြည်တွေယိုထွက် လောက်တည်တဲ့နောက်ဆုံးအယောဘုံအယောစုသာကြံတဲ့အခြေအနေထိဘုရားမြတ်စွာဘုရားကအပြောင်းလဲနဲ့ဖန်ဆင်းပြတယ်အဲဒါကိုငေးဆိုင် ပြေးပြီးနေတဲ့ခေမာမိဗျာဟင်းလှတယ်ချောတယ်ဆိုပေမဲ့နေကောင်းချောက်တဲ့အခါကျတော့အတုံးမဝင်အတုံးမကြတဲ့အယောစုအနေနဲ့နေကောင်းချောက်ရမှာပါတကားဒီတွေးကလေးဝင်လာတဲ့အခါကျတော့မှဗုဒ္ဓမြတ်စွာဘုရားကအတုရံအတုသိဗုဒ္ဓိပတ္တခေမေသမုတ်တယဩကရံတံပကရံတံဘာလနအဘိပတိတံ ဟေမေဩจิตတမိမေခေမအာတုရံ96ဖြာဘေးယောဂနှိမ့်တဲ့ခံခဲ့နာကျင်တတ်စွာသောအတုစိစေဆုပ်ယုံကမစင်ကြတော့ပုဒိန်ညှင်းနှံစုပ်စုပ်အပုတ်အတိကြည်တော့ဩကရံတံအထက်တော်ရှင်တဲ့အာရွေလည်းထွက်တော့ဘေကရံတံကိုအမဝနေညာသောသောစီရောရွေလည်းနေတော့ ပါဠနာပိပရိတမောဟအမိုက်လောဘတိုက်သူတို့ဒီသာလင် တွေ့တာဆွဲမဲ့မပြည့်ရစရာ ဖြစ်ပေတော့သမုတ်တယံလှတဲ့ချောတယ်လို့အထင်မှားကြတဲ့ခန္ဓာ၅ပါးအပေါင်းဟောဒီကိုကြီးကိုပတ္တရှုကြည့်သမ်းပါလို့ပန္နာသမင်မွေးလက်သေးခြေတဲ့သွားအရင်ပြ အသာကြောအယောကျင်သည်အညို့နှလုံးအသက်အမြင့်အဖြင့်အဆုပ်ဥမဥရေဇာရိတံဥနောက်သေးခြင်းတလိပြီတွေ့ချွေးအစီကမျက်ရည်စီရဝဲနှအစေးကျင်ငယ်ဟုပေါင်း52ခုယုံပွဲစုကိုသို့သို့ဆိုင်ဆိုင်ညံကုန်း၌၍ယခုမြန်စွာကျိုးလိုက်သံပါจิตသမီးမခေမာလို့ဘုရားမြတ်စွာဘုရားကတတိပိလှုပ်ဆော်လိုက်တယ် အဲမိဗျံခေမာဒေဝီဟာပံဝေကညံဆိုတဲ့အတွေ့အကြံတွေပေါ်လာอืมမြတ်စွာဘုရားမိန်ကြတာတကယ်အဟုတ်အမှန်တွေကြီးပဲအတွေ့အကြံပံဝေကညံတွေဖြစ်ပေါ်နေတဲ့တန်တုဆိုမြောက်ကြရဲ့ဘောက်တို့တပြောက်ပြည့်ပြည့်နာယုတ်တဲ့တို့ပြောက်ပြည့်လွဲစွာတရင်ကအသည့် ရူပနှလုံးငါတို့ကိုယ်ကပြိုတလဲလဲမအိုမြဲဝန်းတဲ့စိတ်မှမမှတ်ရဘူးတတုမာရတာဝရိနာယမတုတ်တိတာနေမနရတိပရနေမိတာဝတဝရိနတ်ပြည်ကနတ်တွေလို့မိမိတော်လူဆိုတဲ့ရုပ်ကိုဟုတ်မအိုဘူးပြိုနုတဲ့အနေမြဲတယ်လို့ဒီလိုတွေးထင်ပြီးတော့က အမှတ်လွဲမနေနဲ့အကျဉ်ရှိကဘာယနာဝေဥရိယပဒေဝိမြအမောနမကဝါတော်လည်းရွှေကငွေကြေးဆုပ်ချော့ပေး၍ရှင်ရင်ရင်ငန်းတညဇာမြပဲ့နှံလောမှုပနာပြုခြင်းဝတ္ထုထေရှားရှိသည်များကို ကြားရဘူးတိုင်းကတိုင်းတစ်ခုဆင်ញင်ပြုလောမိဖုရားခေမှာစိတ်သမီးခေမှာ ဩရှိရှိတုန်းကဥရိယပတ္တမင်းကြီးနဲ့ဥရိယပတ္တဒေဝီဆိုသနီးမောင်နှံမင်းမိဖုရားရှိခဲ့ကြတယ်ဒါနသီလသမထဘာဝနာဆိုတဲ့ကုသိုလ်မှုပြုလုပ်ပြီး ဥရိယပတ္တမင်းကြီးနတ်ရွာဆန်းတဲ့အခါဒါဝိနာနတ်ပြည်မှာတရားမင်းကြီးဖြစ်လို့လူကြီးကြံရခဲ့တဲ့ဇနီးဟောင်းဥရိယပတ္တဒေဝီနဲ့ဒါဝိနာနတ်ပြည်မှာအတူဆန်းခြင်းတဲ့အတွက် ပဇံမင်းကြီးကလူလင်ငယ်အသွင်ဖန်ဆင်းပြီးတော့ဘုရယပါဒဒေဝီမိဘုရားထံရွှေလက်ဆောင်ပေးလို့တညတာပေါင်းသင်းဆက်ဆံလို့ကြောင့်ခြေရေးဆိုတယ်ဘုရယပါဒဒေဝီကလက်မခံဘူးနောက်နေ့ဒီလူလင်ငွေလက်ဆောင်ပေးပြီးတော့တညတာအတွက်ခြေရေးလာဆိုပြန်တဲ့လက်မခံဘူး နောက်နေ့ကြီးဆိုတဲ့ပစ္စည်းတွေလက်ဆောင်ပေးပြီးတော့ခြေလာဆိုပြန်တဲ့အဲဒီကဥရိယဘာသာဒေဝိကလူလင်ငယ်မိုက်လိုက်ပါပြီချွေလက်ဆောင်ပေးခြေဆိုတော့ကလက်မခံပါပဲနဲ့ငွေတွေကြီးတွေတန်ဖို့နဲ့နဲ့လျှော့လျှော့လာလက်ဆောင်ပေးတော့ဘယ်မှာလက်ခံပါမလဲအဲဒီလိုပြောတဲ့အခါဗယံမင်းကြီးအသွင်ပြောင်းထားတဲ့လူလင်က အကျင့်မိဗျာ။ဟိုနေ့ကပြိုသေးလို့ချွေနဲ့ထိုက်တန်တဲ့အာမနေ့ကတော့ဟိုနေ့ကတည်းအိုသွားလို့ကျွေးနဲ့မထိုက်တန်ငွေနဲ့ထိုက်တန်လို့ငွေနဲ့ဆောင်ပေးဒီနေ့တော့တနေ့ကမနေ့ကတည်းပို့ပြီးတော့ကအိုရင်ပြီဒါကြောင့်ကျွေးနဲ့လည်းမထိုက်တန်ငွေနဲ့လည်းမထိုက်တန်လို့ကြီးပစ္စည်းလက်ဆောင်ပေးရတယ်ဘယ်မိဖုရားဟာ မိမိရဲ့ရုပ်ကိုမအိုးပဲမြဲတည်နေတယ်လို့အထင်မမှားလိုက်ပါနဲ့။တနေ့တဲ့တနေ့တန်ဖိုးတွေကြကြနေပါတယ်။အိုးချင်းဆိုရင်ဘေးကပြေးမလို့ဘူးမိမိရှင်မိဗျာဒါကြောင့်ဒါနသီလဘာဝနာဆိုတဲ့ကုသိုလ်မှုပြုပါငါအခြားသူမဟုတ်ဘူး။သင်ဘဝဟောင်းကခင်မောင်းတဲ့လျောက်ကြဥရိယပါဒမင်းကြီးအခုဒါဝိလာနတ်ပြည်ရောက်နေတယ်။ ကိုယ်တော်ကမှုမမေ့မလျော့ပြုပါတောင်းလီပါနတ်ပြည်မှာအတူတူနတ်စည်းစိမ်ဆံရအောင်လို့ပြောပြီးပြန်သွားတယ်အဲဒီဇာလမ်းမှာဒီရုပ်ကိုဟာမအိုးပဲမြင်မနေဘူးဆိုတဲ့အကြောင်းသိသေးလို့တဲ့မှတ်ချက်ဇာလမ်းပဲဒါကြောင့်ခြေသမီးမဲခင်မှာကိုယ်ကိုယ်ကို အလှပြင်းပြီးနေ့စဉ်အချိန်ဖြုံးမနေခြင်းနဲ့တရွေ့ရွေ့ အိုးဘက်ကိုသွားသွားနေတဲ့ဒီရုပ်ကိုအလှပြင်းမှုနဲ့အချိန်ကုန်ရင်ဗာမယာဝဆင်းရဲကလွန်မြောက်စေတဲ့ကုသိုလ်အလုပ်တွေမှာဖွင့်လွှဲနေမဲ့ဗုဒ္ဓမြတ်စွာဘုရားကသုံးပါတယ်အကျင့်ကြီးစွာကိုအိုင်မှလည်းနာသည်တခြားရာသည်တပုံထုံသည်တကြောင်ညောင်းသည်တထုမိုးသည်တမှုပူသည်တေအေသည်တမျိုးနှိမ့်တယ်ဆို၏ပြူကြောမတင်ပြင်ကြောမရှိခံမရှိဘူး ဝေါ်အိုင်းမှာအိုင်းဆိုတာကြည်တယ်နေတဲ့အနာအဲဝတ်ဆိုတာကတော့ဒီခန္ဓာကိုယ်ဟာဝိပါကဝတ်အတိတ်ကုသိုလ်ကံမဝတ်နဲ့လောဘတဏသမုဒယသစ္စာအာဟုသောကိလေသာအဝတ်ဒီဝတ်နှမျိုးကြောင့်ရလာတဲ့လက်ရှိဘဝဆိုတဲ့ယုံနာအပေါင်းအဲယုံနာပေါင်းဒီကိုဟာဝတ်အိုင်းမှာဝတ်အနာကြီးလို့ခေါ်တယ် အဲ့ဒီယုံနာပေါင်းတဲ့ဒီကိုအနာမြုံကြီးဟာနာလိုက်ရားလိုက်ထုံလိုက်ညောင်းလိုက် အောင့်လိုက်ပူလိုက်အေးလိုက်အဲဒီလိုအမျိုးမျိုးနှိမ့်စေခံနေရတာဘယ်လိုပြုတ်ပြင်ပြုတ်ပြင်ပြုတ်ပြင်ရတာဒါမောတယ်ဟိုစေးစားလိုက်ဒီစေးလိမ့်လိုက်ဒီဟာကလေးရှူလိုက်အဲဒီဓာတ်စာစားလို့ရှိရင်ကောင်းတယ်ဆိုအားရှိတယ်ကျမ်းမာတယ်ဆိုဓာတ်စာစားလိုက် ဟိုဆရာနဲ့ပြေးတိုင်ပင်လိုက်ဒီဆရာနဲ့သွားနှီးနှောလိုက်ဘယ်လိုပြုပြင်ပြုပြင်ပြုပြင်နေတဲ့ကြားတွေကပဲညောင်တယ်ထုံတယ်ကြိုက်တယ်မောတယ်တင်းတယ်ကြက်တယ်ဆိုတာဒီမြို့မြို့ကုံကုံဖြစ်နေတာအတရားမှတဲ့ယောဂီတွေပို့ပြီးတော့နားလေတာပေါ့ဘောအိုင်းပါဆိုတဲ့အနာကြီးနဲ့တူတဲ့အနာမြုံကြီးနဲ့တူတဲ့ဒီကိုဟာဘယ်မှာကောင်းတာများတွေ့လို့လဲတို့ယောဂီတွေညောင်တာမှတ်လို့မပြောက်သေးဘူး နာတာကပေါ်လာပြန်ပြီနာတာမှလည်းမပြောက်သေးဘူးမောတာကပေါ်လာပြန်ပြီမောတာမှလည်းမပြောက်သေးဘူးကြက်တာကပေါ်လာပြန်ပြီကြက်တာမှလည်းမပြောက်သေးဘူးထိုးတာတက်တာကပေါ်လာပြန်ပြီအဲအမျိုးမျိုးဘုံဘုံဘာတစ်ခုမှ ကောင်းတာမရှိဘူးဒါကြောင့်ပြုကြောမထင်ပြင်းကြောမရှိခံမရှိဘူးပြုပြင်းနေတဲ့အထက်အခန့်ခက်တယ်အာတုရံ 96ဖြာဘေးယောဂနှိမ့်တဲ့ခံခဲ့ကျင်နာတတ်စွာထတော့သမုတ်တယံယုံနာပေါင်းဆိုတဲ့ဒီကိုကိုပါတာရှုကြည့်စမ်းပါစေသမီးမယ်ခင်မအာတုရံ96ဖြာဘေးယောဂနှိမ့်တဲ့ခံခဲ့ကျင်နာတတ်စွာထတော့ သမုတ်တယံလှတဲ့ချောတယ်လို့အထင်မှားကြတဲ့ခန္ဓာ၅ပါးအပေါင်းဟောဒီကိုကြီးကိုပတ်တာသူကြည်စမ်းပါစေသမီးမဲခင်မှာဘုရားမြတ်စွာဘုရားထောက်ပြတော်မှာပဲခေမာဒေဝီမိဖုရားကြီးဟာခေါင်းတငိမ့်ငိမ့်နဲ့မှန်လိုက်တာမှန်လိုက်တာမှန်လိုက်တာတန်ဝေကညာနေထက်တဲ့တန်တန်ဖြစ်ပေါ်နေတယ် ဒုက္ခဆုံးပေါင်းသောတောင်းညညောအတ္တဘောကကြော်လောကြိုင်နာလှိုင်ပြပင်ချောစသောမျိုးလက်ဤကိုဝမ်းကောင်းတညာအောင်ကမကောင်းယုံပဲမစင်ကြယ်ဒီအကယ်စင်းတဲ့အပုပ်ဖြစ်၏မိမိဗျာအထက်တန်းလွာတယ်ဆိုတော့ကောင်းသမျှအစာအာဟာရကြော်လို့တစ်မျိုးနှက်လို့တစ်မျိုးအမွေးနရမျိုးစုံအဖုံဖုံမွန်းထုံပြီးစားကြတော့ကြဝမ်းကောင်းတညာအောင်လိုက်လို့ရှိရင် မကောင်းတော့ဘူးမစင်ကြဲတဲ့ယွန်စရာအပုပ်တွေဖြစ်ကုန်တယ်။ဒါကြောင့်အပုပ်တို့တွေမိကိုအောင်းတရားဖြစ်တဲ့ဒီကိုအတုစိန်စေစုံယုံဝဲမစင်ကြဲတော့ပုတိန်ညင်းနံစုပ်စုပ်အပုပ်အတိပြည့်တော့တမုံတယံလာတဲ့ချောတယ်လို့အထင်မှားကြတဲ့ခန္ဓာ၅ပါးပေါင်းဟောဒီကိုကြီးကိုပတ်သကျုကြည့်စမ်းပါချက်သမီးမဲ့ခင်မှာ အပကတော့ရှုမလျော်ကိုဖေးလျော်ရင်မိုးတုတ်ပင်ချိုး၍မွေမျိုးထုံကပန္နရာနဲ့တန်းစာဆင်ရင်ရှုမြင်မကြီးဖောက်အောင်နေ၍ကျင်ကြီးကျင်ငယ်ရောင်ဝယ်ပြည်သွေးနတ်တွေကအစေအညောနန်စောညှိငေါအုံတောက်ဖြင့်အပေါက်ကိုဝစီကြဆိုသော မပြယောသာဤကိုဝဏယုတ်ခန္ဓာ၌ဩကရန္တအထက်သောရှန်တဲ့အာယုလည်းထွက်တော့ ဘဂရံတံကိုအမဝနေညာဇောဇောစီရိုးရလည်းနေတော့တမောင်တယံလာတဲ့ကျော်တဲ့တော့ထဲမှာကြတဲ့ဟောဒီခန္ဓာငါးပါးအပေါင်းကိုကိုပတ္တရှုကြည့်သမ်းပါစေတမိမေခေမာနေ့စဉ်နေ့စဉ်အိယာထားရမယ်မျက်နာအရင်ဆေးရတာပြီးတော့ဒီကိုယ်လုံးဆေးဆေးပြီးတော့နရာလေးနဲ့ဖုံးပြီးပုတ်လေး အကောင်းဆုံးဆိုတဲ့မင်းသုံးမင်းဆောင်အဝတ်တန်စာတွေနဲ့ဖုံးဖိကွယ်ကာအတော်အပုတ်ကလောယုံလှုပ်ထားအဲ့ဒါကိုအဝိဇ္ဇပိတ်ခါဖုံးနေတဲ့မောဟသမားလောဘပွားသူတွေကတော့အတိအကျအတွင်းသဘောကိုမသိပဲခင်မင်းဝနှစ်တဲ့မင်မောနေကြတာ ကိုကိုကိုလည်းခင်းမနေကြတာပါဠနံအဘိပတ္တိတံပါဠနံအဘိပတ္တိတံမောဟမိုက်လောဘတိုက်သူတို့ဒီသာလင်တွေ့တာဆွဲမဲ့မပြည့်ရစရာဖြစ်ပေတော့သမုတ်တရားလှတယ်ချောတယ်လို့အထင်မှားကြတဲ့ခန္ဓာ၅ပါးပေါင်းဟောဒီကိုကြီးကိုပတ်တာပြုကြည်စမ်းပါချက်သမီးမဲ့ခေမှာ တိုက်ပြည်နိုင်ငံအယံထေနံပြတာကောနေကျငန်းရဝေကျွဲငွေရတနာဥစ္စာကျွဲနွားသားမယားကလေးပါပဲရွာလာကြောင်းသာဒီမိဖုရားဆိုတော့တိုက်ပြည်အာဏာတဝက်ဆိုင်တကွက်လင်းကောင်းတော့စမ်းရဆိုတဲ့အတိုင်းမိမိပိုင်ဆိုင်တဲ့တိုင်းပြည်အာဏာနဲ့မိမိပိုင်ဆိုင်တဲ့ထေနံသွေရန်မောင်မပရိတ်တသမီးသားခင်မောနဲ့လင်းယောက်ျား ဒါတွေဟာ အပယ်လေးပါလားဖို့အကြောင်းအထောက်ပံ့နေကြီးတယ်အဲဒီလိုတိုင်းပြည်နိုင်ငံဆိုရပြင်မဥစ္စာမဟုတ်သေးဘူးတဲ့ပြင်မဥစ္စာမဟုတ်စွာသေးအင်္ဂါအစင်ကိုတွင်ဝယ်မွေးညင်ဆန်သူရောဝထုံနဲ့တကုဝတ္တဆွဲကြစွန့်ကြီးဇောဝိတိဖြင့်သုတိပုဂ္ဂောမိမိကိုယ်တွင်ထိုးထိုးပေါ်လောက်စားတော့ပြန်လာဖြစ်တတ်သောဟုကြံလာမောက္ခဤတော်ပြဤ ပြင်ပပစ္စည်းဥစ္စာတွေသားတွေသမီးတွေစသည်တွဲလန်းပြီးတော့လောဘသောနဲ့သေလို့အပယ်လေးပါရောက်တတ်တယ်ဆိုတာထားပါဦးမိမိကိုယ်အတွင်းကအစိတ်အပိုင်းတစ်ခုတလေစွဲကပြီးတော့မမောတဲ့လောဘသောနဲ့သေသွားရင် ကိုယ့်ကိုယ်မှာသားတော့ရတဲ့ပိုးလောက်ဖြစ်နိုင်တယ် ဘေးရကုမပါရင်များနှစ်သက်စရာရှိတယ်သဘင်ဆိုတာကတော့နှစ်သက်စရာလားအမင်းကွယ်ဟင်းကွယ်တဲ့ရောက်နေတဲ့သဘင်ပင်သိသိသရာမိကေတမိမဲ့ခေမှာမွေးညင်ဆိုတဲ့သဘင်မဟုတ်တဲ့အမွေတွေမြက်ခုံးဝင်မြက်တောင်မွေးလာလာသေးသေးကလေးတွေခုံးမြက်စ၃ရက်လပုံပမာဆိုပြီးတော့နှုတ်တဲ့နာနှုတ်ချမ်းတဲ့နာချမ်းမေမောတွဲတမ်းမြက်ခုံးမွေးနဲ့မြက်တောင်မွေးနှစ်တဲ့စရာလို့တွဲလန်းပြီးပြုတ်ပြင်းနေတာ အဲ့ဒါသဘောကြတွေ့တာနှစ်တဲ့မင်မောတဲ့လောဘဆိုတဲ့သိရင်အဲ့ဒီမျက်ခုံးမွေးသပင်ကြားတဲ့တရိษံဆိုတဲ့တတ္တဝသံတတ္တဝလာပြီးတော့ဖြစ်ရလေဥမေဒါရီယာတွေ့တာစရာနှစ်တဲ့စရာမဟုတ်ဘူးလောဘတရားတဏှာအပြင်အလားမပြောင်းဂရိထောင်ခဲ့အဲ့ဒီလောဘကပဲငရေဒိဋ္ဌံပိဋ္ဌအတုရကအပယ်လေးပါပုံနေတာစေတမိမေခေမယေနိတူအစေတနာ၍စေမသောနေယေဝဲသုံးဆုံး နှစ်ယောက်လုံးဆိုင်ပြန်၍နေတော်လင်ချင်းသားချင်းမယားချင်းနဲ့အချင်းမကွဲသေးကြမြဲတော်ပယ်တဲ့လေးရွာမလော့စွာသည်ငါတက်ပြီးအာနာတို့ပိုင်ဆိုင်စေတယ်။ချမ်းချမ်းသာသာနေနေအောင်မမမိတ်တာချွေရန်သိမင်းနဲ့စီစဉ်ဥစ္စာတဏ္ဍခါဘိုးမှာသာပြီးတော့အဖျားဖျားငါကိုပေးတယ်ဆိုတဲ့အတွေ့နဲ့ဗိမိတာရှင်မင်းခေါ်တဲ့ခင်မွန်းတဲ့လျောက်ကြ ဒဝဒနှစ်တဲ့စိတ်ရောက်ကမပြေးနိုင်လို့ရှိရင်လေအပင်လေးပါရောက်နိုင်တယ်ချက်သမီးမိမိရဲ့အချွေရံပိဒပေါ်ကြည့်ဟောငယ်ပြေပြွန်ပေးတယ်လို့ခင်မင်းနှစ်တဲ့သွဲမဲ့နေရင်လေအပင်လေးပါရောက်နိုင်တယ်ဥပမာကတော့ရေနစ်နေတဲ့လူမြင်တာတနာလို့သွားပြီးတော့ကအမတ်မတင်ဆယ်ယူလိုက်တဲ့အခါ ရေနဲ့သူဟာတွေ့မိတွေ့ရတွေ့ရတဲ့သဘာဝအလိုက်လက်နှစ်ဖက်ချုံတကောလုံးသိမ့်ကျုံပြီးတော့ရေနဲ့သူကဖဲလိုက်တော့ဖဲတဲ့လူမှာမလှုပ်တာမလဲတာမကူတာမခတ်တာမဟုတ်ရေနဲ့သူနဲ့အတူတူမြုပ်ပြီးတော့ကသေရတယ်အဲ့ဒီဥပမာလိုပဲငါအလင်းငါအသားငါသမီးငါအဖေငါအမေအဲ့ဒီလိုအစွဲနဲ့ ချက်ခင်နှစ်တဲ့ရမက်မပြေသေးလို့ရှိရင်အပယ်လေးပါရောက်နိုင်သေးတယ်ငဲခါစင်စင်မိုက်ရတဲ့ကအချက်တနာဤပိစာကပါရမီတရားမဟုတ်ညာဘူးမိဖုရားအဖြစ်ဗိသိက်မြောက်လက်ထပ်ခမ်းမှာဒီပေမိသားအရှင်မင်းနဲ့တေရမန်သေဆုံးရိုးမြေကြပေါင်းရပါစေလို့ပြုထားတဲ့သစ္စာဆိုတာ တဏှာသစ္စာအဲငငယ်ရွယ်မိုက်တဲ့အချိန်တုန်းကမိုးမိုးမာမာအတွေးဆော်ပြီးတော့ကထားခဲ့တဲ့သစ္စာအဲဒီသစ္စာပါရမီစင်ရင်မဝင်ဘူးပါရမီစင်ရင်မဝင်တဲ့သစ္စာဟာစင်ရင်ငိမ့်တဲ့နိဗ္ဗာန်ကို မရောက်စေနိုင်ဘူးအပယ်လေးပါးပဲရောက်စေနိုင်တယ်ဒါကြောင့်ပါရမီစင်ရင်မဝင်တဲ့အဲဒီငငယ်တုန်းကထားခဲ့တဲ့သစ္စာဒီသစ္စာတရားကို ပယ်ရမယ်ဖြည့်ရမယ်ကြိုးစား၍သာပယ်အပ်စွာ၏မကွာမကွေးမသိရပဲအတူမြဲ၍မကွဲတည်းဘယ်မှာရှိလဲလင်းနဲ့မရလဲကိုရတာပဲသားနဲ့အမိသမီးနဲ့အဖဘယ်သူမှရည်ရည်အတူမနေရဘူးဟဲ့ဒီနေ့တစ်ချိန်သေးခွဲခွဲရှင်ခွဲခွဲကိုရမှ လောကီယိမ့်ငိမ့်အိနာအိနဲ့စည်းစိမ်ဟောသည်သင်္ခါရကအနိစ္စသာဓမ္မတာရီသင်ရနေတဲ့တိုက်ပြီးအာနာတဝဲလည်းအနိစ္စမမြဲဘူးဒါတွေတွေ့တာသွဲမဲ့နှစ်သက်ခင်မင်မနေနဲ့နေညာညောမြအာယုခံလည်းရကန်းရှိမျိုးတော်၍ရှိကိုရတိုင်းတော်တော့ဒီကိုယ်လည်းနေရလွန်တိုင်းမဆိုင်အခြေရွရွနေရရုပ်ကြီးခုပင်သိမြင်ငင်လေရကန်းပင်ရကန်းတန်း တိုင်ကြီးအဲ့ဒီတိုင်ကြီးကိုဖောက်ချီလေးတွေထည့်ပြီးတော့ခတ်လိုက်ရင် ဖောက်ချီတမြင်ဝင်တိုင်းဝင်တိုင်းတိုင်ကြီးဟာရိုးရိုးတိုးတိုးသွားတယ်ဖောက်ချီတမြင်ဝင်တိုင်းဝင်တိုင်းတိုင်တဲ့အချီတိုးတိုးသွားတယ်လို့ရှင်သမီးမဲခင်မှာသင်တို့ငါတို့ရဲ့ရောက်တဲ့နန္ဒရာပေါင်းတည်ရှိနေတဲ့ဒီကိုလည်းသေဘက်ကိုနေနေပြီးတော့အသက်နေရမယ်အချိန်ဟာတိုးတိုးသွားတယ် လူအဖြစ်နိုင်သူမြင်ငယ်ထွေးရွယ်ကွေးလေတော့လူရည်လူရဝင်သေးသွားပဲလူရွာနှစ်သိမ့်ပြောစမ်းကြည့်လားစိတ်စိတ်လည်းမဆန်ခင်လိမရင်လက်မိသေမင်းချီထိုဤပူရွာအနေစာကိုဒိဋ္ဌယခုမျက်မြင်ရှုလောလောကကြီးတယ်ငယ်တယ်မဟုတ်ဘူးဟဲ့လူသိရင်မဝင်ခင်လဲသေးတာပဲလူသိရင်ဝင်စားအချိန်ခါမှလဲသေးတာပဲပြင်သမီးမဲခင်မှလူသိရင်ဝင်စားအချိန်ခါပေါ့ မေဘုရားကြီးဆိုတဲ့ဂုံချိန်နဲ့တထိန်ထိန်တောက်ပနေတဲ့အချိန်ခါမိမိကြာရှင်းနေခြင်းတလောက်နေရမယ်လို့စိတ်ထဲအထင်မလွဲနဲ့တနေ့မဟုတ်တနေ့ပေးရမယ်ဗုဒ္ဓမြတ်စွာဘုရားရဲ့မိန်ကြားတဲ့တရားဒေသနာနားထောင်ရင်နားထောင်ရင်မိဘရခင်မှာအသိဉာဏ်တွေပွင့်လင်းလာပါပြီမောဟမောင်းမိုက်အလှကြိုင်မဲ့ခင်မှာ ယောဂခံခဲ့နှိမ့်တဲ့စွဲတီယာညီနံဟောင်းပုတ်သက်ဆုပ်ယွန်မွဲရာနေစဉ်အံထွက်ဆန်တဲ့ဤကိုမှပေါင်းစံနဝကောထသတွေပါပေချာစဉ်းစားမမသေးရဩဘဲဟာကလှတယ်ထင်ရတာအတုဝမှန်စွာတွေ့တာဝေမဟုတ်ပါတဏှာချစ်တာရစ်ပါပြဲဖို့ရာသက်ဆုံရောမွဲတာခန္ဓာသင်ကိုမှ တမာရီထိန်ချောက်ပရိယုထံပေခွာသေးချာစုဆိုင်ရှူလိုက်ဆမ်းပါအိုအလားကြိုက်ခြေသမီးအမိုက်မဲခေမာတမာရီထိန်ချုပ်ပြီးတော့ရှုပါတဲ့သဗ္ဗယမွေးလည်းတဲ့ခြေနဲ့သွားအေးပြကျင်ငယ်အထိ32မျိုးစိတ်ထဲကသောမျက်စိနဲ့ကြည့်သလိုစိတ်ထဲမှာပေါ်အောင်ကြည့်မျက်စိနဲ့ကြည့်လို့မြင်ရတယ်လို့စိတ်ထဲမှာပေါ်အောင်သဗ္ဗင်လို့ဆိုပြီးတော့ကြည့်လိုက် အမွေးလို့ဆိုပြီးတော့ကြည့်လိုက်အဲပုံစံမျိုးလျှောက်ဆိုစိတ်ထဲကဆိုတိုင်းဆိုတိုင်းမျက်စိနဲ့ဖွင့်ကြည့်နေတယ်လို့မျက်စိမိထားရင်မြင်ပါစေပုံစံမျိုးမှာတခုခုပိုးပြီးတော့ကကြည်ကြည်လင်းလင်းထင်နေရှားရတွေ့ရသိရရင်30တခုကိုခြံထားခဲ့အဲ့ဒီထင်နေရှားရပိပိသတာမြင်ရတာကိုပဲဆက်ပြီးတော့ကရှုပါသမင်းကိုမြင်သပင်သပင်သပင်ဆက်ရှု တက်ရှိတော့ပဂရိမျက်စိနဲ့မြင်ရတဲ့ပုံစံအသွင်းကတဆင့်တက်ပြီးတော့ကြည်ကြည်လင်းလင်းတောက်တောက်ပပနဲ့နဲ့မောင်းမောင်းဆိုတဲ့သဘင်ကိုမြင်ရပြီအဲ့ဒါဥက္ကနမိတ်ဆက်ပြီးတော့ရှုလိုက်အောင်ဒီတဲ့ပိုးပြီးတော့ညွန်းညွန်းမှန်မှန်တောက်တောက်ပြောင်းပြောင်းဖြစ်လာပြီးသောသဘင်ဆိုတဲ့နှမောင်းတဲ့အာယုံမှာပဲစိတ်ကလည်းစွဲတည်နေပြီးတခြားစိတ်မရောက်တော့ဘူးအဲ့ဒါတမာတိပဲ တောင်တမာရီထိန်ချုပ်ပရိယုဒ္ဓံပဲခွာသဗေဆိုတဲ့မျက်မှောင်ပြောင်းလက်တဲ့အယောင်ကတိုင်းဝန်ထဲမှာကျုပ်စိတ်ကလေးကတီးတီးနေတော့စိတ်ကူးကိလေသာမပေါ်တော့ဘူးငြိမ့်နေပြီအဲ့ဒါစိတ်တဝိတုဒ္ဓိတဲ့ပရိယုဒ္ဓံကိလေသာတွေငြိမ့်နေပြီအဲ့ဒီပရိယုဒ္ဓံကိလေသာတွေငြိမ့်နေတဲ့အချိန်ခါမြတ်စွာဘုရားက ယေရာဂရတနုပလန္တိသောတံပယံကတံမကတကောဝဇာလံအေတံပိစိတဝနာဝဇန္တိဒီရအနပခိတောသဗ္ဗဒုက္ခံပဟာယဖေမေအလှဘယံငါသာပင်ဟုအထင်မှောက်မှတဏဘောယဩจิตတမိမေခေမရေမောဟအမောင်ပိတ်လောင်ကာစီအထိအမအကျင်မိုက်ပါလာတော်သည် အရာကဒံဒံငါးပြအာယုံကာမဂုဏ်ကိုခုံမင်းနှစ်တဲ့လွန်စွာစွဲမဲ့ကြလေကုန်၏တေငါအာယုံစွဲမဲ့ထောမခွဲရမခွာနိုင်သူတို့သည်မကတကောပေကူကောင်သည်ပယံကတံဇာလံကိုယ်တိုင်ပြုလုပ်ထားသောပေကူမြင်အိမ်တို့အနုပရတိဧဝဒုက္ခဘံကအမြဲတမ်းလင်အစဉ်ကြရောက်ရှောက်သွားနေပြီတကယ်တော့ဧဝမေဝပင့်ဝလာ မချမ်းမှုဤတူပဲနဲ့ ပယကတံသောတံကိုတိုင်သွဲမဲ့နှစ်သက်ပြုလို့အဟုတ်ချေခင်တဏှာတွေဟူသောအရင်တော့အနုပဒန္တိမလှလှစေအစဉ်ပြောင်းရှာဖွေစိတ်ကူကြည်နုသာရှင် အစဉ်ကြရောက်နေကြလေကုန်၏ဟေမိငါဖယားထံလာဖို့ရမဝရဲသဖြင့်ရှောင်လွဲနေကြဩจิตမိမေခေမ ဗေရာတဏသောကြောင့်ကောင်းကောင်းမြင်ပြီးပညာရှိတော်သည်ဗေရံတဏသောကြောင့်ကောင်းကောင်းမြင်ပြီးပညာရှိတော်သည်ဧတံပိလိုခြင်းဆွဲမဲ့မခွဲအောင် နှစ်သက်ချက်ခင်တဏထောတဏအရင်ကိုလည်းစေတဝါနာဖြစ်ခိုင်ယုံနံစေတဝါနာဖြစ်ခိုင်နံရုပ်အဟုတ်ရှုက အာရမဏတန်တနာဟုကိရိတာစုအနုတယမြင့်မမကြံဘယ်လံဖြတ်တော့ကြကုန်လျက်အနဘေခိနောမခွဲနိုင်မခွာရအောင်ခေခင်စွဲမဲ့ငဲ့ွယ်ခြင်းကင်းနောက်ဆံမတင်းကြကုန်မဲ့ပပဒုက္ခံဩနာတေထွဲရှုပ်ကဲဝဆင်းရဲ့အလုံးစုံကိုပါရဝဇံတိမဲ့ရွှေညံရှိမ့်မတွန့်တော့အကြောင်းဩပယ်စွန့်၍သွားကြလေကုန်တည်းသာ ဘေကုအလံအမြတ်တတဝတဏအလရင်တွင်ကြာစင်ဖန်ခတဏဖြတ်လျက်ငဲကွယ်ကင်းကွာဆင်းရဲမောဟုအလုံးပဲစွန့်ခွာနိဗ္ဗာန်နှံကြွားမြန်းကျင်ညဝါဗုဒ္ဓမြတ်စွာဘုရားနီးပေးလိုက်ပฏิပဌံဝိပဿနာလမ်းကြောင်းပေါ်ကိုရောက်အောင်ပို့ပေးလိုက်တယ်။ဩသောသောကသံမြေမွေးသားတဲ့32မျိုးရှုပွားပြီးတော့ပထမဇန်ရနေတယ်။သိဒ္ဓဝိသုဒ္ဓိသိပြည့်စုံသွားတယ် အဲ့ဒီခါမှာပထမဇာနာအရိကံတဝါတံပါဒကံကတဝဝိပဿနာဟောတိတဝါဟိုတနည်းပြောတဲ့ဗုဒ္ဓမြတ်စွာဘုရားသုဒ္ဓဇာစိတ်ကိုရှုတယ်အခုမိမယမဲခေမကပထမဇန်စိတ်ကိုရှုတယ်ဘယ်သမထကြောင့်ရလာတဲ့ပထမဇန်စိတ်32ကောထာသသက်ဆုံးယွန်ပွဲရရှုပွားတဲ့သမထကြောင့်ရလာတဲ့ပထမဇန်စိတ်အဲဒီပထမဇန်စိတ်ကိုသတ်တင်ပြီးတော့ကသိတယ်သိတယ်လို့ မာသရိပဒံဝိပဒနာနေကြကြရှုံးမှတ်ပြီးနာမရူပပြိစေရညာပိစယပြိကညာသမ္မတရညာဥရိယဗျာညာဘေင္ညာဗျာညာအာရိနဝညာနိဗ္ဗာညာမုဒ္ဒရင္တာညာပြိနေခာညာဘေခာရဘေခာညာဘုဒ္ဓနာဂမိနိဝိပဒနာညာအနုလောမညာကောတရဘုမေဖို့ညာအစဉ်တက်အောင်အားထုတ်တာခဏပဲမဲ၄၀ဖို့၄၀ပေါင်းမြောက်ပြီးတော့ ဒေသနာဝတ္တနေမြတ်စွာဘုရားဟောကြားညွှန်ပြတဲ့တရားတော်ဆုံးမှာတရားတော်ဆုံး၌ခေမဗိမိတာရမင်းတရားကြီး တောင်ညာဇံဧကမေတိဒေဝီခေမမိဘုရားကြီးသည်အရတေပဋိဋ္ဌိယံလာဖြစ်သူရောက်လေ၏ယန္တာဖြစ်သွားပြီဘာမှမကြောက်ကိရိတာတွေကုန်သွားတာသီလကငကူကတည်းသူ့မှာရှိနေပြီလားငါးပါးသီလကတော့အမြဲရှိတယ် အဲဒီသီလအခြေခံနဲ့32ကောဋ္ဌသသမထဘာဝနာပွားလိုက်တော့စိတ်ဓာဝိတ္တုဒ္ဓိသီလဝိတ္တုဒ္ဓိစိတ်ဓာဝိတ္တုဒ္ဓိအဲဒီကနေပဲဗြဟ္မဏသိစတင်ရှုလိုက်တဲ့အခါကျတော့ဒိဋ္ဌိဝိတ္တုဒ္ဓိဝိတ္တုဒ္ဓိအစစ်စစ်တက်ပြီးတော့မလေးတံဖောလေးတံညံလေးမျိုးနဲ့နိဗ္ဗာန်ကိုသိယဟန္တာဖြစ်ဗိမိလာရမေရိယကြီးကလိုက်လာတယ်လိုက်လာတော့မြတ်စွာဘုရားကမဟာရာဇ ရာဇယုံပြည့်ရှင်ပင်ပင်ဘယင်ပင်မိသားရမင်းကြီးခေမယခေမမိဘယသည်ပပတိတုံဝပင်ကံဝတ်ခြင်းငါ၎င်းပြိဋိဘာဤတုံဝပြိဋိဘာဆံခြင်းငါ၎င်းဝတ္တတိပင်ဤပင်ကံဝယင်ဝမောယင်ပြိဋိဘာဆံယုံပဲယဟန္တာတော့ကိရိတာကုံရင်းတဲ့ပုဂ္ဂိုလ်များလူဟောကြောင့်လည်းရည်ရှိမနေနိုင်ဘူးတဲ့အဲဒီအရဟတဘောရဲ့ဂုံကိုလူဟောကြောင့်ဟာ မထိတ်နိုင်ဘူးတဲ့ဒါကြောင့်သင်္ကန်းဝေါ်ရတယ်သင်္ကန်းဝေါ်ပြီးသီလများများကျင့်ရတယ်အဲ့တော့ဗိမိတာမင်းရရလင်းသူတော်ကောင်းကြီးပဲအာမေဘုရားရဟန္တာတောင်ဖြစ်သွားပြီဆိုပဲဝမ်းသာလို့ဒါပြန်ဘုရားသင်္ကန်းဝေါ်ပါသေးဘိက္ခုနီကြောင့်ပေါ့ပြီးတော့ကဘိက္ခုနီတဲ့ပဇင်းတင်လိုက်ပြီးဟောခေမာမိဘုရားယဟန်ဖြစ်သွားပြီအမျိုးသမီးယဟန်တော်အဲ့တော့ခေမာထေရီအဲ့ဒီမှာမြတ်စွာဘုရားဧရတကံဘိက္ခွေမမသာဝိကာနံ ဒီတိမန္တနံပင်ညဝန္တနံယရိတံခေမငါသမီးယဟန်တော်တွေထဲမှာပညာရှိတွေအများကြီးအဲဒီပညာရှိငါသမီးယဟန်တော်တွေထဲမှာဟောဒီခေမကပညာအရှိဆုံးပညာအကြီးဆုံးဣရိတဲ့ယာတို့ ਨੇ အမျိုးသမီးယဟန်တော်တွေထဲမှာဗုဒ္ဓမြတ်စွာဘုရားရဲ့ညာဘက်ကထိုင်ရတဲ့လက်ရာယံ အဲကသာဝိကာတဲ့ဩမေဘုရားခင်မှာလက်ရန်ရန်အဲကသာဝိကာယဟန်ဓမ္မကြီးဖြစ်ရမယ်ဘဝမှာတောင်မှကြည်သမ်းပါအောင်အလှမဲ့ပြီးမြတ်စွာဘုရားနဲ့မတွေ့ရဘူးမတွေ့ခြင်းဘူးအဲ့ဒါမြတ်စွာဘုရားနဲ့မတွေ့ကျင်တာဘာကြောင့်လဲအလှပြင်ဖို့ဘယ်မှာစိတ်ဝင်စားနေလို့အလှပြင်ဖို့ဘယ်မှာစိတ်ဝင်စားတာဘာကြောင့်လောဘတဏှာတဲ့လောဘလောဘ အဲ့ဒီလောဘသောသောစီစီကုသိုလ်တွေရဖို့ဘာကုသိုလ်တွေမြတ်စွာဘုရားကိုဖူးမြော်တဲ့ကာမဝဒကုသိုလ်တွေပေါင်းတဲ့နံမျိုးသမထပွားပြီးတော့ပထမဇံရတဲ့ရူပဝဒကုသိုလ်တွေဝိပဿနာရှုမှတ်ပွားများပြီးတော့ကသောတာပတ္တိမေလောကုတ္တရာကုသိုလ်တဂရဂာမိမေလောကုတ္တရာကုသိုလ်အနာဂါမိမေလောကုတ္တရာကုသိုလ်အရဟတမေလောကုတ္တရာကုသိုလ်ဒီကုသိုလ်တွေရဖို့ အဲမရအောင်ဘသူကတုံဆိုင်တုံဆိုင်လောက်ထားတယ်လောဘအလှမြင်ရတယ်လောဘအခုလည်းတော့သူသူငန်းငါးတွေမှာကမ္မရာမတာအလုတ်နဲ့ပြောဝေသူတွေအလုတ်ကိုခင်မဲ့တဲ့လောဘအလုတ်ခင်မဲ့တဲ့လောဘဘာအလုတ်တွေရှိသေးလို့ဘာအလုတ်တွေရှိသေးလို့သားသမီးခင်မဲ့တဲ့လောကသမီးကလေးတွေမကြည့်သေးလို့သားကလေးတွေမကြည့်သေးလို့ဇာဝဲမကြည့်မပြီးသေးလို့ဘာလို့ညာလို့စုံလို့ပေါ်လေအဲ့ဒါလောဘ လောဘဆိုတဲ့သမှုရိယသစ္စာတဏှာကကုသိုလ်ရင်မရအောင်တုံဆိုင်တုံဆိုင်ဖြစ်အောင်လှုပ်ထားတာ။အော်ဒီလောဘဟာအင်မတန်အမြင်ကပ်เสียကောင်းအင်မတန်ကြောက်เสียကောင်းတဲ့လောဘအကြောင်းတင် အခွင့်သာလို့လောဘကိုနှိမ်နှင်းဖို့အခြေအနေပေးလာတဲ့အခါအသွမ်းကုန်လောဘကိုအပြတ်သာရှင်းဒါကြောင့်မြတ်စွာဘုရားကကိစ္စမဓမ္မမဟာသတိပဋ္ဌာန်ဝိပဿနာတရားအလုံးအာထုတ်သိမိအာထုတ်ပါ ခေမထေရီမိဖုရားကြီးတို့လိုခေမမိဖုရားတပည့်လဲခေမထေရီတို့လိုကိလေသာဆိုတဲ့တဏှာအပြတ်မရှင်းနိုင်သေးတော့လေတရိစေတရေသနည်းနည်းပါးပါအပေကြအောင်လှုံ့ဆော်နိုင်တဲ့လောဘကိလေသာတဏှာလောက်တော့အပြတ်ရှင်းနိုင်အောင်တို့ယောဂီတွေကြိုးစားရမယ်ဒါကြောင့်ဖောင်းတာပြီးနေတာစပြီးတော့ကျုံးမအားထုတ်ကြအလှမခင်နိဗ္ဗာန်ဝင်တရားတော် အဲ့ဒီနေ့တိုင်းအထုတ်ရုံပဲကဲနားလိုက်ကြစို့ရှင်ရေတဏှာနာပါသုတကြပါလိမ့်ရှင်ဣမာယနာနုဓမ္မပိပတိယမေညေဘုညေနိဗ္ဗာန်ရတော်မြတ်ကိုအကျေ إلى غريبنا